ခန်းကြီး30အငယ်1မှ30တပန်သာရဖျားဒီမောရှိအားမိန်တော်မူသည်ကတင်ဒီပရိသတ်စည်းဝေးစေခြင်းငှာ၎င်းတတ်တို့ကိုချီစေခြင်းငှာ၎င်းမှုရသောငွေတဘိုးနှလုံးကိုတလုံးလျင်ငွေတုံးစီဖြင့်မဆက်ဘဲလုပ်ရမည်တဘိုးမှုသောအခါပရိသတ်အပေါင်းတို့သည်ပရိသတ်စည်းဝေးရာတဲတော်တကားရှိတင့်ထန်၌စည်းဝေးရကြမည် တဘိုးတလုံးဒီကိုမုတ်လင်ဣဒရေလအမျိုး၌လူတထောင်ကို အုပ်သောမင်းတို့သည်တင့်ထန်၌စီဝေးရကြမည်နှိုးစော်တန်နှင့်မှုတ်သောအခါအရှိတတ်တို့သည်ခြီတွားရကြမည်ဒုတိယအကြိမ်နှိုးစော်တန်နှင့်မှုတ်သောအခါတောင်တက်တို့သည်ခြီတွားရကြမည်တတိယအကြိမ်နှိုးစော်တန်နှင့်မှုတ်သောအခါ အနောက်တပ်တို့သည်ခြီသွားရကြမည်စတုထအကျိန်တိုးစောတန်နှင့်မှုတ်သောအခါမြောက်တပ်တို့သည်ခြီသွားရကြမည်အစဉ်တိုင်းခြီသွားစေခြင်းငှာနှိုးစောတန်နှင့်မှုတ်ရမည်ပရိသတ်စည်းဝေးစေခြင်းငှာနှိုးစောတန်ကိုမပြုဘဲတဘိုးမှုတ်ရမည်အာယုံဤသားယေပရောဟိတ်တို့သည်ထိုတဘိုးကိုမှုတ်ရကြမည်တင်တို့အမျိုးအစဉ်အဆက်ဆောင်ရသောပြည့်ညတ်ဖြစ်သည် သင်တို့သည်ကိုယ်ပြည်၌နေသောအခါတိုက်လာသောရန်သူတို့ကိုစစ်ချီလျှင်၊နှိုးဆော်သံနှင့်တံပိုးမှုတ်ရမည်။ထိုအခါသင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့ကို အောက်မေ့၍ရန်သူလက်မှကယ်တင်တော်မူမည်။သင်တို့သည်ရွှင်လန်းခြင်းကို ပြုသောနေ့၊ပွဲသဘင်နေ့၊လဆန်းနေ့တို့၌သင်တို့ဘုရားသခင်အောက်မေ့တော်မူဘို့ရာ၊သင်တို့မီးရှို့ရာယဇ်၊မိဿဟာယယဇ် ပူဇော်တကာများအပေါ်မှာတဘူမှုတ်ရကြမည်ငါသည်တင်တို့၏ဘုရားသခင်သာဝရဘုရားဖြစ်သည်ဟု မိန်တော်မူ၏အငယ်7မှ18ဒုတိယနှစ်ဒုတိယလအရက်20မြောက်သောနေ့ရ၌မိုးတိမ်သည်တက်တေခံချက်တဲတော်မှ ကွာမြောက်သည်ဖြစ်၍ဤတွေလမျိုးသားတို့သည်တိနာတောင်မှခยีသွားကြ၏ နောက်တဖန်မိုးတိမ်သည်ပါရန်တော၌တည်နေ၏ထိုသို့သာရဖျားသည်မောရှေအားဖြင့်မိန်တော်မူသည့်အတိုင်းပထမခရီးသွားခြင်းကို ပြုကြ၏ယုဒတအစဉ်တိုင်းအလုံးရင်းတို့သည် အလံနှင့်တကွရှေးဥစွာခြီးသွားကြ၏ယုဒတကို အမိနတသာနာရှုံအုပ်ရ၏ဤတခါတက်ကိုဇုအတာနာတနီလအုပ်ရ၏ဇာဘူးလုံတက်ကို ဟေလုံသားအေလျာဘအုပ်ရ၏တဲတော်ကိုဖြုတ်ချ၍ဂေရှုံသားမေရရိသားတို့သည်တဲတော်ကိုထမ်းလျက်ခြီသွားကြ၏ရုဘင်တက်အစဉ်တိုင်းအလုံးရင်းတို့သည် အလံနှင့်တကွခြီသွားကြ၏ရုဘင်တက်ကိုရှေဒုရသားအေလိဇုရအုပ်ရ၏အငယ်၁၉မှ28ရှီမောန်တက်ကို ဇူရိရှဒက်သားရှေလူမြေလအုပ်ရ၏ဂတ်တက်ကိုဒွေလသားအေလျာတအုပ်ရ၏ကောဟသားတို့သည်တန်ရှင်းရာဌာနတစားတို့ကိုထမ်းလျက်ခြီသွားကြ၏သူတို့မရောက်မီအရင်သွားသောသူတို့သည်တဲတော်ကိုထူထောင်ရကြ၏အေဖရင်တက်အစဉ်တိုင်းအလုံးရင်းတို့သည်အလံနှင့်တကွခြီသွားကြ၏အေဖရင်တက်ကိုအမိဟုတ်သား အေလရှာမာအုပ်ရ၏မနာရှေတက်ကိုပေဒါဇုရတာဂါမလီလာအုပ်ရ၏ဗိယမိန်တက်ကိုဂီဒေါနီတာအဘိဒံအုပ်ရ၏နောက်ဆုံးတက်ဒီဟုသောဒံတက်အစဉ်တိုင်းအလုံးရင်တို့သည်အလံနှင့်တကွခြီသွားကြ၏ဒံတက်ကိုအမိရှတေတာအဟေဇာအုပ်ရ၏အာရှာတက်ကိုဩကရန်တာပါဂျေလအုပ်ရ၏နတ်တလိတက်ကို ဧနံသားအဟိယအိုရ၏ထိုသို့ဣဒရေလအမျိုးသားတို့သည်ခြီသွားသောအခါတံမြန်အစဉ်တိုင်းခြီ၍ခရီးသွားကြ၏အငယ်29မှ36မောရှိကလည်းသာရဖျား၏ဂတိတော်တိုင်ငါတို့အား ပေးတော်မူမည်အရက်တို့ငါတို့သည် ယခုခရီးသွားကြ၏ငါတို့နှင့်အတူလိုက်၍လာပါ ငါတို့သည်ကျေးဇူးပြုပါမည်ဒါဝရဖျားသည်ဣဒေလအမျိုးသားတို့၌ကျေးဇူးပြုတော်မူမည်ဂတိရှိပါ၏ဟုမိမိရောက်ခမမိဒရန်အမျိုးရွေလသားဟောဘတ်အားဆိုလျင်ဟောဘတ်ကငါမလိုက်မသွားပါငါနေရင်ပြီးငါအဆွေမျိုးရှိရာသို့ ပြန်သွားပါမည်ဟုမောရှိအားဆို၏မောရှိကလည်းငါတို့ကိုစွန့်ပြစ်၍မသွားပါနှင့်တင်တိသည့်အတိုင်းငါတို့သည်တော၌ စခန်းချရမည်တင်းဒီငါတို့မျက်စိဖြစ်ရပါ၏ငါတို့နှင့်အတူလိုက်လျင်သာရဖျားပြုတော်မူသောဂျေစုတော်ကိုငါတို့သည် ခံရသည့်အတိုင်းတင်၌ဂျေစုပြုပါမည်ဟုဆိုလေ၏ဤဒေလအမျိုးသားတို့သည်သာရဖျား၏တောင်တော်မှထွက်၍သုံးရက်กว่าသောခရီးကိုတွားကြ၏ထိုသုံးရက်กว่าသော ခရီးကိုတွားကြစဉ်ဒါရဖျားဤဗြိဉ္ဉ်တက်တာသည် သူတို့အဖို့စခန်းချရာအရက်ကိုရှာ၍သူတို့ရှေ့ကသွားလေ၏သူတို့သည်နေ့အချိန်၌တက်ချီ၍သွားသောအခါဒါဝရဖျား၏မိုးတိမ်သည် သူတို့အပေါ်မှာရှိလေ၏တစ်တာတော်သွားသောအခါမောရှေကအိုဒါဝရဖျားထတော်မူပါ ကိုရောဤရန်သူတို့သည်လွင့်ကြပါစေသော ကိုရောကိုမုံသော သူတို့သည်ရှေ့တော်မှပြေးကြပါစေသောဟု၍၎င်းတစ်တာတော်မတော်ဘဲရက်နေသောအခါအိုဒါဝရဖျား ဣဒရေလအမျိုးသားအထောင်အသောင်းရှိရာသို့ပြန်လာတော်မူပါဟု၍၎င်းလျှောက်ဆိုလေ့ရှိ၏